ရှင်ပေတုဩဝါဒစာဒုတိယဆောင်ခန်းကြီး3အငယ်1မှ9ချစ်သူတို့ဤဒုတိယဩဝါဒစာကိုတင်တို့အားယခုငါရေး၍ပေးလိုက်၏တန်ရှင်သောပရောဖက်တို့သည်အထက်ကဟောပြောသောစကားများကို၎င်းကဲတင်တော်မူသောအရှင်သခင်ဖျား၏တမန်တော်ဖြစ်သောငါတို့၏ပညာကို၎င်းတင်တို့သည်အောက်မေ့စေခြင်းငှာဤစာနှဆောင်၌ သင်တို့၏ကြည်ဖြူသောစိတ်ဝိညာဉ်တို့ကိုငါသတိပေး၍နှိုးဆော်၏။ရှေးဦးစွာသိမှတ်အပ်သောအရာဟူမူကား၊နောက်ဆုံးသောကာလ၌ပြက်ယယ်ပြုတတ်သောသူတို့သည်မိမိတို့တပ်မက်ခြင်းအတိုင်းကျင့်နေ၍၊သခင်ဘုရားကြွလာမည်ဟူသောဂတိတော်သည်အဘယ်မှာရှိသနည်း။ဘိုးဘေးများအိပ်ပျော်သည်နောက်၊ခပ်သိမ်းသောအရာတို့သည်ဖန်ဆင်းစကဖြစ်သကဲ့သို့ဖြစ်မြဲဖြစ်ကြ၏ဟု ဆိုလျက်ကဲ့ရဲ့ခြင်းနှင့်တကွပေါ်လာကြလိမ့်မည်ရှေးကာလ၌မိုးကောင်းကင်ကို၎င်းရေထဲကထွက်၍ရေဖြင့်တည်သော မြေကြီးကို၎င်းဘုရားသခင်ဤနှုတ်ကပတ်တော်သည်ဖြစ်စေတော်မူကြောင်းနှင့်ဖြစ်ဖူးသော လောကဓာတ်ကိုထိုတို့အားဖြင့်ရေနှင့်လွှမ်းမြုပ်၍ဖြစ်စည်းကြောင်းကိုထိုသူတို့သည် မှတ်မိခြင်းသောစိတ်မရှိကြယခုရှိသောမိုးကောင်းကင်နှင့် မြေကြီးမူကား၊တရားဆုံးဖြတ်၍အဓမ္မလူတို့ကိုဖျက်ဆီးသော နေ့ရက်တိုင်အောင်ထိုနှုတ်ကပတ်တော်အားဖြင့်သိုထားလျက်ရှိ၍မီးရှို့ခြင်းအဘို့အလိုငှါနေရစ်သတည်း။8ချစ်သူတို့၊ထာဝရဘုရားမှာကာလတရက်သည်အနှစ်တထောင်ကဲ့သို့၎င်း၊အနှစ်တထောင်သည်တရက်ကဲ့သို့၎င်း ဖြစ်သည်အရာတခုကိုမမေ့လျော့ကြနှင့် လူအချို့တို့သည်နှေးခြင်းကိုမှတ်သည်အတိုင်း၊ထာဝရဘုရားသည်ဂတိတော်အရာမှာနှေးတော်မမူ။ငါတို့တွင်အဘယ်သူမျှမပျက်စီးဘဲ၊ရှိသမျှတို့သည် နောင်တရစေခြင်းငှါအလိုတော်ရှိ၍ငါတို့ကိုသည်းခံတော်မူ၏။သူခိုးသည်ညဉ့်အခါလာသကဲ့သို့၊ထာဝရဘုရား၏နေ့ရက်သည်လာလိမ့်မည်။ထိုနေ့၌မိုဃ်းကောင်းကင်သည်ကြီးစွာသောအသံနှင့်တကွ ပျောက်သွားလိမ့်မည်။လောကဓာတ်တို့သည်ပူအားကြီး၍ပျက်ကြလိမ့်မည်။မြေကြီးကိုမှစ၍မြေကြီးပေါ်မှာပြုလုပ်သမျှသော အရာတို့သည်ကျွမ်းလောင်ကြလိမ့်မည်။သို့ဖြစ်၍ဤအရာအလုံးစုံတို့သည်ကုန်စင်မည်မှန်သောကြောင့်၊မိုဃ်းကောင်းကင်သည်မီးနှင့်ပြည့်၍လောကဓာတ်တို့သည်ပူအားကြီးလျက်အရည်ကျိုခြင်းကိုခံရသော နေ့တည်းဟူသော ဘုရားသခင်ဤနေ့ရောက်လိမ့်မည်ဟုသင်တို့သည်မျှော်လင့်တောင့်တလျက်တန်ရှင်းသောအကျင့်ကိုကျင့်ခြင်းဘုရားဝတ်၌မွေလိုခြင်းအပြင်အဘယ်သို့သောသူ ဖြစ်အပ်ကြသနည်းယခုရှိသမျှသော အရာတို့သည်ပြည့်ရတော်လဲဖြောက်မှတ်ခြင်းတရားတည်နေရာမိုးကောင်းကင်တင့်နှင့် မြေကြီးတစ်ကိုငါတို့သည်ဂရိတော်နှင့်အညီမျှော်လင့်ကြ၏အငယ်၁၄မှ၁၆ ထိုသို့မျှော်လင့်ခြင်းရှိသောကြောင့်ချစ်သူတို့၊သင်တို့သည်အညစ်အကြေးနှင့်ကင်းစင်၍အဘယ်အပြစ်မှမပါဘဲရှေ့တော်သို့ငြိမ်ဝပ်စွာ ရောက်မည်အကြောင်းကြိုးစားအားထုတ်ကြလော့။ငါတို့ချစ်သောညီ ပေါလုသည်မိမိခံရသောဥာဏ်ပညာအတိုင်းသင်တို့အားရေး၍ပေးလိုက်သောစာ၌၎င်း၊သူသည်ဤအရာများကိုပြော၍စီရင်သောဩဝါဒစာရှိသမျှတို့၌၎င်း ပါသည်နှင့်အညီ၊ငါတို့သခင်ဘုရား တီးခံတော်မူခြင်းသည်ကယ်တင်မည်အကြောင်းဖြစ်သည်ဟုမှတ်ကြလော့ထိုစာတို့၌ခက်ခဲသောအရာအချို့ရှိ၏မတတ်သောသူတည်ကြည်ခြင်းမရှိသောသူတို့သည်ထိုအရာမှဆ၍ကျွင်းသောကျမ်းစာ၏အ내ကိုမှောက်လှန်၍ကိုကိုကိုဖြစ်စည်းတတ်ကြ၏အငယ်၁၉မှ၁၈တို့ဖြစ်၍ချစ်သူတို့မတရားသောသူတို့၏ပရိယေအားဖြင့် သင်တို့သည်လည်းသွေးဆောင်ရာသို့လိုက်၍သင်တို့တည်ကြည်ခြင်းမှမရွေ့လျော့မည်အကြောင်း၊ဤအရာများကိုသိနှင့်ပြီဖြစ်၍ကိုယ်ကိုကိုယ်စောင့်ရှောက်ကြလော့။ကျေးဇူးတော်၌၎င်း၊ငါတို့ကိုကယ်တင်တော်မူသောအရှင် သခင်ယေရှုခရစ်ကိုသိကျွမ်းခြင်း၌၎င်းကြီးပွားကြလော့။ထိုသခင်သည်ယခုမှစ၍ထာဝရနေ့ရက်ကာလပတ်လုံးဘုန်းအသရေရှိတော်မူစေသတည်း။အာမင်။ရှင်ပေတရုဩဝါဒစာ ဒုတိယဆောင်ပြီး၏